ဗျာဒိတ်ကျမ်းအခန်းကြီး9အငယ်1မှ8ထိုနောက်မှမြေကြီးပင်လေတစ်ပင်များတို့၌လေမလာစေခြင်းဟာကောင်းကင်တမန်၄ပါးတို့သည် မြေဤလေးမျက်နှာလေတို့ကိုကံ၍မြေလေးမျက်နှာ၌ရပ်နေသည်ကိုငာမြင်၏အသက်ရှင်တော်မူသောဘုရားသခင်၏တစိမ့်ပါသော ကောင်းကင်တမန်တပါးသည်အရှိမျက်နှာက တက်လာသည်ကိုငာမြင်၏ သူသည်လည်းမြေနှင့်ပင်လယ်ကိုညှဉ်းဆဲရသော အခွင့်ရှိသော ကောင်းကင်တမန်လေးပါးကိုအသံလွှင့်၍ငါတို့ဘုရားသခင်၏ကျွန်တို့ကို နဖူး၌တံဆိပ်မခတ်မှီတိုင်အောင် မြေ၊ပင်လယ်၊သစ်ပင်တို့ကိုမညှဉ်းဆဲပါနှင့်ဟုကြီးသောအသံနှင့်ကြွေးကြော်လေ၏။တံဆိပ်ခတ်ခြင်းကို ခံရသောသူအရေအတွက်ကိုငါကြား၍၊ဣသရေလအမျိုးသားတို့၌အသီးအသီးသော အမျိုးအနွယ်ထဲက လူတသိန်းလေးသောင်းလေးထောင်တို့သည်တစိ့ခတ်ချင်းကိုခံရကြ၏ယူဒအမျိုးတဲကတသောင်းနှစ်ထောင်ရုဘင်အမျိုးတဲကတသောင်းနှစ်ထောင်ဂက်အမျိုးတဲကတသောင်းနှစ်ထောင်အာရှာအမျိုးတဲကတသောင်းနှစ်ထောင်နာတလိအမျိုးတဲကတသောင်းနှစ်ထောင်မနာရှေအမျိုးတဲကတသောင်းနှစ်ထောင်ရှီမုန်အမျိုးတဲကတသောင်းနှစ်ထောင်လေဝိအမျိုးတဲကတသောင်းနှစ်ထောင်ဣသခာအမျိုးတဲကတသောင်းနှစ်ထောင် ဇာဗုလုန်အမျိုးထဲကတသောင်းနှစ်ထောင်၊ယောသပ်အမျိုးထဲကတသောင်းနှစ်ထောင်၊ဗင်္ယာမိန်အမျိုးထဲကတသောင်းနှစ်ထောင်တို့သည်တံဆိပ်ခတ်ခြင်းကိုခံရကြ၏။9 ထိုနောက်မှငါကြည့်လျှင်၊အသီးအသီးဘာသာစကားကိုပြောသော လူအမျိုးအနွယ်ခပ်သိမ်းတို့အထဲမှထွက်၍၊အဘယ်သူမျှမရေတွက်နိုင်သော လူများအပေါင်းတို့သည် ဖြူသောဝတ်လုံကိုဝတ်ဆင်လျက်၊စွန်ပလွံခက်ကိုကိုင်လျက်၊ပလ္လင်တော်ရှေ့၊သိုးသငယ်ရှေ့မှာရပ်နေကြ၏။သူတို့ကလည်း၊ပလ္လင်ပေါ်မှာထိုင်တော်မူသောငါတို့၏ဘုရားသခင်နှင့်သိုးသငယ်သည် ကယ်တင်တော်မူခြင်းချမ်းသာ ရှိတော်မူစေတည်းဟု ကြီးသောအတန်နှင့်ကြွေးကြော်ကြ၏ပလင်တော်မှဆသော အသက်ကြီးသူတို့နှင့်တတဝါလေးပါး၏ပတ်ဝန်းကျင်၌ရက်နေသော ကောင်းကင်တမန်ပေါင်းတို့သည် ပလင်တော်ရှိမှပြဝ၍ဖျားသခင်ကိုကိုးကွယ်လျက်အာမင်ငါတို့၏ဖျားသခင်သည်ကဘာဆက်ဆက်ကောင်းကြီးမင်္ဂလာဘုံပညာနှင့်တကွယေရှုချီးမွမ်းခြင်းဂုံတရေတကောတတိ ရှိတော်မူစေတည်းအာမင်ဟုပြောဆိုကြ၏အငယ်73မှ79အသက်ကြီးသူတစ်ပါးကလည်းဖြူသောဝတ်လုံကိုဝတ်ဆင်သောဤသူတို့သည်အဘယ်သူနည်းအဘယ်ရက်ကလာကြသနည်းဟုငါအားမေးမြန်းလျင်ငါကသခင်ကိုရိုတိပါဤဟုပြန်လျှောက်၏သူကလည်းဤသူတို့သည်ကြီးစွာသောဆင်းရဲဒုက္ခအထက်ကထွက်မြောက်၍မိမိတို့ဝတ်လုံကို သိုးတငယ်ဤအသွေး၌လျှော်၍ဖြူစေသောသူဖြစ်ကြသည်ထိုကြောင့်ဘုရားသခင်ပလင်တော်ရှိမှ နေရာကိုရ၍ဗိမာန်တော်၌ဘုရားဝုကိုနိညာမပြပြုရကြ၏ပလင်ပေါ်မှာထိုင်တော်မူသောသူသည် သူတို့တွင် ကျင်းကိုတော်မူမည်သူတို့သည် နောက်တဖန်ရေစာကို မငတ်မမွရကြနေအောင်ကြီးအလင်းမထီရအဘဲအပူကိုမျှမခံရကြ အကြောင်းမူကား၊ပလ္လင်တော်အတွင်း၌ရှိသောသိုးသငယ်သည် သူတို့ကို လုပ်ကျွေး၍အသက်စမ်းရေတွင်းသို့လမ်းပြလိမ့်မည်။ဘုရားသခင်သည်လည်းသူတို့မျက်စိ၌မျက်ရည်ရှိသမျှတို့ကိုသုတ်တော်မူမည်ဟုဆိုလေ၏။